အခန်းကြီး7အငယ်1မှ4ဂိလမျိုးသားရေပသက်သည်ခွန်အားကြီးသောသူရဲ့ဖြစ်၏သူအဖကဂိလသူအမိကပြစ်စာဖြစ်၏ဂိလ၏မယားဖွမ်းမြင်သောသားတို့သည်ကြီးသောအခါတင်းသည်အခြားတစ်ပါးသောမိမ၏သားဖြစ်သောကြောင့်ငါတို့အဆွေအမျိုးနှင့်အတူအမွေမခံရဟု ရေပသက်ကိုဆို၍နှင်ထုတ်လေ၏ထိုအခါရေပသက်သည် ညီတို့စီမှထွက်သွား၍တောဘပြည်၌နေသဖြင့်လျက်ပေါ်သောသူတို့သည် သူထံမှ စီဝေ၍သူနောက်သို့လိုက်ကြ၏နောက်တဖန်အာမုအမျိုးသားတို့သည်ဣဒရလအမျိုးကိုစစ်တိုက်ကြ၏အငယ်9မှ17ထိုတို့အာမုမျိုးသားတို့သည်ဣဒရလမျိုးကိုစစ်တိုက်သောအခါဂိလပြည်သားအသက်ကြီးသူတို့သည် ရေပသက်ကို တောဘပြည်မှခေါ်ခြင်းဟံသွား၍ငါတို့သည် အာမုံလူတို့ကိုစစ်တိုက်ရမည်အကြောင်းလာ၍ငါတို့၏ဘူချုပ်မင်းလောက်ပါဟုမှားလိုက်တော်ရေပတကတင်တို့သည်ငါကိုမုန်း၍ငါအဖအိမ်မှနှင်ထုတ်သည်မဟုတ်လောယခုဆင်းရဲခြင်းသို့ရောက်သောအခါအဘယ်ကြောင့်ငါထံသို့ လာကြသနည်းဟုဂိလပြည်သားအသက်ကြီးသူတို့အားပြောဆို၏ဂိလပြည်သားအသက်ကြီးသူတို့ကလည်း ထိုကြောင့်ငါတို့သည်ယခုတင့်ထန်သို့ပြန်လာပါ၏ငါတို့နှင့်အတူကြွ၍အာမုန်လူတို့ကိုစစ်တိုက်ပြီးလျှင်ဂိလပြည်သားအပေါင်းတို့၏အထွတ်လောက်ပါဟု ရေပတအားတောင်းပန်ပြန်တော့ရေပတကအာမုန်လူတို့ကိုစစ်တိုက်စေခြင်းငှာတင်တို့သည်ငါကိုပြန်ပို့၍သာရဖျားသည်သူတို့ကိုငါရှိမှအတော်မူလျင်ငါသည်တင်တို့အထွတ်ဖြစ်ရသော အခွင့်ကိုပေးမိလောဟု ဂိလပြည်သားအသက်ကြီးသူတို့အားမေးလေတော့ဂိလပြည်သားအသက်ကြီးသူတို့ကတင်ပြောသော စကားအတိုင်းငါတို့မပြုလင်ဒါရုဖျားသည်တင်နှင့်ငါတို့ဆက်ချ၌တက်တည်ဖြစ်တော်မူပါစေသောဟု ရေပတအားပြန်ပြောကြ၏ထိုအခါရေပတသည်ဂိလပြည်သားအသက်ကြီးသူတို့နှင့်တွား၍သူကိုလူများတို့၏အထွတ်ဘိုလ်ချုပ်မင်းအရာ၌ခံထားကြ၏ ယေပသက်သည်လည်းထိုစကားအလုံးစုံတို့ကိုမိစပါမြို့မှထာဝရဘုရားရှိတော်၌ပြန်ကြားလျှောက်ထား၏အငယ်၁၂မှ20ထိုနောက်မှယေပသက်သည်အာမုရှင်ပြန်ထံသို့တန်တမန်ကိုဆေလွတ်၍တင်းဒီငါနှင့်အဘယ်သို့ဆိုင်သနည်းငါနိုင်ငံ၌စစ်တိုက်ခြင်းဟာအဘယ်ကြောင့်ငါကိုရန်ပြုသည်ဟုမေးတော်အာမုန်ရှင်မြင်ကဣတေလအမျိုးသည် အဲဂုရုပြည်မှလာသောအခါငါမြေကို အာနုံမြစ်မှဆ၍ရပ်ပုတ်ချောင်းယော်ဒန်မြစ်တိုင်အောင် လူ၍ယူသောကြောင့်ငါပြု၏ထိုမြေကိုယခုအသင့်အတင့်ပြန်ပေးပါဟု ရေပတဤတန်တမန်အားပြန်ပြော၏တပန်းရေပတသည်တန်တမန်ကို အာမုံရှင်မြန်ထံသို့ဆေလွတ်၍ရေပတမှလိုက်သည်ကဤဒေလအမျိုးသည်မောဘမြေအာမုံမြေကို လူယူသည်မဟုတ် ဣဒေလအမျိုးသည်အေဂုတုပြည်မှလာ၍အေနုပင်လယ်အနာတော၌လှည့်လေသဖြင့်ကာဒီရှရွာသို့ရောက်သောအခါအေနုရှင်ဘီရင်ထံသို့တန်တမန်ကိုဆေလွတ်၍မင်းကြီးပြည်ကိုလျှောက်သွားဘရစေဟု ခွင့်တောင်းတော်လဲအေနုရှင်ဘီရင်သည် နားမထောင် ထိုနည်းတူမောဘရှင်ဘီရင်ထံသို့ဆေလွတ်၍သူသည်လည်းအခွင့်မပေးသောကြောင့်ဣဒေလအမျိုးသည် ကာဒီရှရွာ၌နေရကြ၏ နောက်တဖန်တောကိုရှောက်လျက်အေဒုံပြည်နှင့် မောဘပြည်ကိုဝမ်း၍မောဘပြည်အရှိဘက်သို့ရောက်ပြီးမှအာနုံမြစ်တစ်ဖက်၌တက်ချကြ၏ထိုအခါမောဘပြည်နှင့်အတွင်းသို့မဝင်ကြအာနုံမြစ်သည်မောဘပြည်အပိုင်းခြားဖြစ်သည်တဖန်ဣဒရေလအမျိုးသည်အာမောရိအမျိုး ဟေရှဘုန်ရှင်ဘီရှိဟုန်ထံသို့တန်တမန်ကိုဆေလွတ်၍ ငါတို့နေရာသို့ရောက်အံ့သောငါမင်းကြီးပြည်ကိုရှောက်သွားပြရစေဟုအခွင့်တောင်းတော်လဲရှိဟုန်သည်ဣဒရလအမျိုးကိုမယုံမိမိပြည်ကိုရှောက်သွားစေခြင်းငှာအခွင့်မပေးသည်သာမကမိမိလူ အပေါင်းတို့ကို စုဝေးစေ၍ယာဟမြို့၌တက်ချပြီးလင်ဣဒရလအမျိုးကိုစစ်တိုက်လေ၏အငယ်27မှ28ဣဒရလအမျိုး၏ဖျားသခင်သာရဖျားသည် ရှိဟုန်မင်းနှင့်တကွသူ၏လူအပေါင်းတို့ကိုဣဒေလအမျိုးလက်၌အတော်မူ၍သူတို့ကိုလှုပ်ကြံသဖြင့် ထိုပြည်၌နေသော အာမောရီလူတို့၏မြေတစ်လျှောက်လုံးကိုတင်းယူကြ၏အာမောရီပြည်နယ်မြေတစ်လျှောက်လုံးကို အာနုမြင့်မှဆ၍ရပ်ပုတ်ချောင်းတိုင်အောင်၎င်းတောမှဆ၍ယော်ဒန်မြစ်တိုင်အောင်၎င်းတင်းယူကြ၏ထိုတို့ဣဒေလအမျိုး၏ဘုရားသခင်သာရဘုရားသည် အာမောရိလူတို့ကိုဣဒရေလအမျိုးရှေ့မှသူတို့ပြည်ကိုနှုတ်တော်မူသည်ဖြစ်၍တင်းဒီတင်းယူရမည်လောတင်းဤဖျားခင်မှုရှအပိုင်ပေးသောမြေကိုတင်တင်းယူရမည်မဟုတ်လောထို့သူငါတို့ဖျားသခင်ထာဝရဖျားနှင်ထုတ်တော်မူသော သူတို့ဤမြေကိုငါတို့သည်တင်းယူရ၏တင်းဒီမောဘရှင်ပြင်ဇီးပေါ်မိဤသားဘာလက်ထက်တာ၍မြတ်တော် သူသည်ဣဒရေလအမျိုးနှင့်ရန်တွေ့ဘူးသလောစစ်တိုက်ဖူးသလောဣဒရေလအမျိုးသည်ဟေရှပုံမြို့ရွာတို့၌၎င်းအာယောမြို့ရွာတို့၌၎င်းအာနုမြစ်နားမှရှိသောမြို့ရွာအလုံးစုံတို့၌၎င်းအနှစ်300ပတ်လုံးနေစဉ်တွင်အဘယ်ကြောင့်တင်တို့သည်မရပြန်သနည်းတင့်ကိုငါမပြစ်မှာတင်သည်စစ်တိုက်၍ငါကိုနှင်းဆဲ၏ဒါဝရဖျားသည်တရားသူကြီးလှုပ်၍ ဣဒရေလအမျိုးသားအာမုအမျိုးသားတို့ဆက်ကြမှာယနေ့တရားစီရင်ဆုံးဖြတ်တော်မူပါစေတော်ဟုမှားလိုက်လေ၏သို့တော်လည်းရေပသက်မှားလိုက်သောစကားကိုအာမုရှင်မြင်းသည် နားမထောင်ဘဲနေ၏အငယ်29မှ33ထိုအခါသာရဖျား၏ဝိညာဉ်တော်သည် ရေပသက်အပေါ်မှတည့်ရောက်၍သူသည်ဂိလပြည်မနာရှိပြည်ကိုလျှောက်လျက်ဂိလပြည် မိစပါမျိုးကိုလွန်၍အာမုန်လူတို့ရှိရာသို့ခြီသွားလေ၏ယေဖသသည်သာရဖျားအားတစ္ဆာဂတိထားလျက်အကယ်၍ကိုရောဒီအာမုန်အမျိုးသားတို့ကိုအကျွန်ုပ်လက်၌အတော်မူလျင်အကျွန်ုပ်သည်အာမုန်အမျိုးသားတို့ရှိရာမှငြိမ်ဝတ်စွာ ပြန်လာသောအခါအကျွန်ုပ်ကိုခရီးဥချိုပြုအပ်သောငါအကျွန်ုပ်အိမ်တကားဝမှ ထွက်လာသောသူမြည်ဒီကို ထာဝရဘုရားအားအမှန်ဆက်သ၍မိရှုရာရစ်ပူဇော်ပါမည်ဟုတစ္ဆာဂရိထားပြီးမှအာမုံအမျိုးသားတို့ကိုတိုက်ချင်းငှာခြီတွား၍ထာဝရဘုရားသည် သူတို့ကို ရေပထလက်၌အတော်မူသည်ဖြင့်အာယောမြို့မှဆ၍မိနိမြို့ တိုင်အောင်၎င်းအာဘေလခေရမိမြို့တိုင်အောင်၎င်းမြို့20တို့ကို ကြီးစွာသောလှုပ်ကြံခြင်းအပြင်သူတို့ကိုတိုက်တက်လေ၏ ထိုသို့အာမုန်မျိုးသားတို့သည်ဣဒရေလအမျိုးသားတို့ရှေ့မှရှုံးရကြ၏အငယ်34မှ40ရေပထသည်မိစပါမျိုးမိမိအိမ်သို့ရောက်လာသောအခါမိမိသမီးသည်ပတ်တာတီးလျက်ကလျက်ခီဥချိုပြုအံ့သောငါထွက်လာ၏သူသည်တယောက်တီးသောသမီးဖြစ်၍သူမတပါသားသမီးမရှိရေပထသည်သူ့ကိုမြင်လျင်မိမိအဝတ်ကိုဆုပ်၍ အိုငါသမီးတင်ဒီငါကိုအလွန်နှိမ့်ချပြီတကားငါကိုနှောက်ရှက်သောသူတယောက်ဖြစ်ပါသည်တကားသာဝရဖျားအားငါလျှောက်ထားပြီနှုတ်ရသောအခွင့်မရှိဟုဆိုသောသမီးကခမည်းတော်သည်သာဝရဖျားအားလျှောက်ထားလျင်လျှောက်ထားသည့်အတိုင်းဂျမ၌ပြုပါ အကြောင်းမူကားသာဝရဖျားသည်ခမည်းတော်၏ရန်သူ အာမုံအမျိုးသားတို့၌ခမည်းတော်၏စိတ်ပြေစေခြင်းငှာအပြစ်ပေးတော်မူပြီးတို့ရတွင် ကျမသည်အပေါင်းဖော်တို့နှင့်တကွတောင်ရိုးပေါ်မှလှည့်လည်၍ကျမ၏အပြိုကညာဖြစ်ခြင်းကိုငိုကြွေးမိတမ်းရမည်အကြောင်းနှစ်လပတ်လုံးအလွတ်နေပြရစေဟု အဖအားအခွင့်တောင်းသည့်အတိုင်းအဖကတော်လီတော်ဟုဆိုလျက်နှစ်လကို ချင်းချက်၍လွှတ်လိုက်လျင် အပေါင်းဖော်တို့နှင့်တကွသွား၍တောင်ရိုးပေါ်မှမိမိအပြိုကညာဖြစ်ခြင်းကိုငိုကြွေးမိတမ်းလေ၏ နှလစေသောအခါအဖထံသို့ပြန်လာ၍အဖသည် တစ္ဆာဂတိရှိသည့်အတိုင်းပြုလေ၏ထိုမိမသည်ယောက်ျားနှင့်မဆက်ဆံသောသူဖြစ်၏ထိုနောက်မှဣဒရေလအမျိုးသမီးတို့သည်ဂိလအမျိုးသားရေပသက်၏သမီးကြောင့်တစ်နှစ်တစ်နှစ်လျင် လေးရက်ပတ်လုံးငိုကြွေးမိတမ်းခြင်းငှာတွားရသောဣဒရေလထုံးစံဖြစ်လေ၏